ခန်းကြီး24အငယ်1မှ73တဖန်ယောရှုသည်ဣဒရေလအမျိုး အပေါင်းတို့ကိုရှေခင်မြို့၌စီဝေးစေ၍ဣဒရေလအမျိုးအသက်ကြီးသူအကဲအမှုတရားသူကြီးအရာရှိသောသူတို့ကို ခေါ်သည်ဖြင့်သူတို့သည်ဖျားသခင်ရှေ့တော်၌ချင်းကပ်ကြ၏ထိုအခါယောရှုသည် လူအပေါင်းတို့အားဟောပြောလေသည်မှာဣဒရေလမျိုး၏ဖျားသခင်သာရဖျား မိန်တော်မူသည်ကား အာဗြဟံနှင့်နာခေါ်တို့၏အဖတေရမှဆ၍တင်တို့ဘိုးဘေးတို့သည် ရှေးကာလ၌မြကြီးတစ်ဖက်မှနေ၍အခြားတစ်ပါးသောဖျားတို့ကိုဝတ်ပြုကြ၏တင်တို့အဖအာဗြဟံကို မြကြီးတစ်ဖက်မှငါခေါ်ပြီးလျှင်ခါနန်ပြည်အရရသို့ ပို့ဆောင်၍သူ၏အမျိုးအနွယ်ကို များပြားစေလျက်ဤဆက်ကိုပေး၏ဤဆက်အားလည်းယာကုပ်နှင့်အေသောကိုငါပေး၍ ဧသောအားလည်းဇိရတောင်ကိုအပိုင်ပေး၏။ယာကုပ်နှင့်သူ၏သားတို့သည်အဲဂုတ္တုပြည်သို့သွားကြ၏။မောရှေနှင့်အာရုန်ကိုငါစေလွှတ်၍အဲဂုတ္တုလူတို့၌ပြုသည်အတိုင်း၊အဲဂုတ္တုပြည်ကိုဆုံးမသောနောက်၊သင်တို့ကိုနှုတ်ဆောင်လေ၏။ထိုသို့သင်တို့အဘများကိုအဲဂုတ္တုပြည်မှငါနှုတ်ဆောင်သဖြင့်၊သူတို့သည်ဧဒုံပင်လယ်သို့ရောက်၍၊အဲဂုတ္တုလူတို့သည်ရထားနှင့်မြင်းစီးသူရဲပါလျက် ထိုပင်လယ်တိုင်အောင်လိုက်ကြ၏။ထာဝရဘုရားကိုအော်ဟစ်သောအခါသင်တို့နှင့်အဲဂုတုလူတို့စကြမှာမှောင်မိုက်ကိုငါထား၍သူတို့ကိုပင်လယ်ရေလွှမ်းမိုးစေ၏။အဲဂုတ္တုပြည်၌ငါပြုသော အမှုကိုသင်တို့သည်ကိုယ်တိုင်မြင်ကြပြီ။တော၌လည်းကာလကြာမြင့်စွာ နေရကြ၏။နောက်တဖန်ယော်ဒန်မြစ်အရှေ့ဘက်၌နေသော အာမောရိလူတို့ပြည်သို့သင်တို့ကိုငါပို့ဆောင်၍ သူတို့သည်စစ်တိုက်သောအခါ၊သူတို့ကိုသင်တို့လက်၌ငါအပ်၍သူတို့မြေကိုသင်တို့သည်သိမ်းယူကြ၏။သူတို့ကိုသင်တို့ရှေ့မှာငါသုတ်သင်ပယ်ရှင်းလေ၏။မောဘရှင်ဘုရင်ဇိဖေါ်၏သားဗာလက်သည်ထ၍ဣသရေလအမျိုးကိုစစ်တိုက်သဖြင့်၊သင်တို့ကိုကျိန်ဆဲစေခြင်းငှါဗောရ၏သားဗာလမ်ကိုခေါ်သောအခါ၊ဗာလမ်၏စကားကိုငါနားမထောင်သောကြောင့်၊သူသည်အထပ်ထပ်ကောင်းကြီးပေး၍ သူ့လက်မှသင်တို့ကိုငါကယ်လွတ်လေ၏။တဖန်သင်တို့သည်ယော်ဒန်မြစ်ကိုကူး၍ယေရိခေါမြို့သို့ရောက်ကြသောအခါယေရိခေါလူ၊အာမောရိလူ၊ဖေရဇိလူ၊ခါနနိလူ၊ဟိတ္တိလူ၊ဂိရဂါရှိလူ၊ဟိဝိလူ၊ယေဗုတိလူတို့သည်တင်တို့ကိုစစ်တိုက်၍သူတို့ကိုတင်တို့လက်၌ငါအပ်လေ၏။တင်တို့၌ဓာနှင့်လေးမပါဘဲ သင်တို့ရှေ့မှာပြားတူကိုငါစေလွှတ်၍၊အာမောရိမင်းကြီးနှစ်ပါးကိုသင်တို့ရှေ့မှငါနှင်ထုတ်လေ၏။သင်တို့မလုပ်သောမြေ၊မတည်သောမြို့တို့ကိုငါပေး၍၊သင်တို့သည် နေရကြ၏။ကိုယ်တိုင်မစိုက်သောစပျစ်ဥယျာဉ်၊သံလွင်ဥယျာဉ်တို့ကိုစားရကြသည်ဟုထာဝရဘုရားအမိန့်တော်ရှိ၏။14 ယခုမှာထာဝရဘုရားကို ကြောက်ရွံ့၍ကြည်ဖြူခြင်း၊သစ္စာစောင့်ခြင်းနှင့်တကွဝတ်ပြုကြလော့။မြစ်ကြီးတဘက်၌၎င်း၊အဲဂုတ္တုပြည်၌၎င်း၊ဘိုးဘေးတို့ဝတ်ပြုသောဘုရားများကိုပယ်၍ထာဝရဘုရားကိုသာဝတ်ပြုကြလော့။သို့မဟုတ်ထာဝရဘုရားအားဝတ်မပြုကောင်းဟုသင်တို့ထင်လျှင်၊မြစ်ကြီးတဘက်၌ဘိုးဘေးတို့ဝတ်ပြုသောဘုရား၊သင်တို့နေရာ အာမောရိပြည်သားတို့၏ဘုရားများတွင် အဘယ်မည်သောဖျားတို့အားဝတ်ပြုမိအရာကိုယနေ့ရွေးကြလော့ငါနှင့်ငါအိမ်သားဖြစ်လင်သာရဖျားကိုသာဝတ်ပြုမိဟုဆိုလေတော့လူများတို့ကအခြားတစ်ပါးသောဖျားတို့ကိုဝတ်ပြုခြင်းကသာရဖျားကိုစွန့်သော အမှုသည်အကျွန်ုပ်တို့နှင့် ဝေးပါစေတော့ငါတို့ဖျားသခင်သာရဖျားသည်ကျွန်ခံနေရာအေဂုတုပြည်မှအဖတို့နှင့်ငါတို့ကိုနှုတ်ဆောင်၍ကြီးစွာသော နမိတ်လက္ခဏာတို့ကိုငါတို့မျက်မှောက်၌ပြတော်မူပြီးငါတို့တွားလေရာရာအရလျှောက်လေရာရာလူမျိုးတို့တွင်စောင့်တော်မူပြီးသာဝရဖျားသည်လည်းဤပြည်၌နေသော အာမောရိလူအပေါင်းတို့ကိုငါတို့ရှေ့မှနှင်ထုတ်တော်မူပြီးသာဝရဖျားအားဝတ်ပြုပါမည်ထိုဖျားသည်ငါတို့ဖျားသခင်ဖြစ်တော်မူသည်ဟု ပြန်ပြောကြ၏ယောရှုကလည်းတင်တို့သည်သာဝရဖျားအားဝတ်မပြုနိုင် ထိုဘုရားသည်တန်ရှင်သောဘုရားအပြစ်ရှိသည်ဟုထင်လွယ်သောဘုရားဖြစ်တော်မူ၏တင်တို့လွန်ကျူးပြစ်မှားသောအပြစ်တို့ကိုတီးခံတော်မမူတင်တို့သည်သာရဘုရားကိုစွန့်၍တကြွတနိုင်ငံဘုရားတို့ကိုဝတ်ပြုလင်တင်တို့၌ယေရှုပြုတော်မူပြီးမှတဖန်လှည့်၍ညင်စေဖြစ်စည်းတော်မူပြီးဆိုလင်လူများတို့က မဟုတ်ပါသာရဘုရားကိုသာဝတ်ပြုပါမည်ဟုပြန်လျှောက်ကြ၏ အငယ်22မှ28ယောရှုကလည်းတင်တို့သည်သာရဘုရားကိုဝတ်ပြုခြင်းဟာထိုဘုရားကိုရွေးကြပြီဟု ကိုအမှု၌ကိုတက်တေခံကြသည်ဟု ဆိုလျင် သူတို့ကတက်တေခံကြပါ၏ဟုလျှောက်ကြသောယောရှုကတို့ဖြစ်လျင်တင်တို့တွင်ရှိသောတကြွတနိုင်ငံဘုရားတို့ကိုပယ်၍ဤဒေလအမျိုး၏ဘုရားသခင်သာရဘုရားဘက်သို့စိတ်နှလုံးကိုညှို့ကြလောဟုဆိုလေ၏ လူများတို့ကလည်းငါတို့ဘုရားသခင်သာရဘုရားကိုဝတ်ပြုပါမည်စကားတော်ကိုနားထောင်ပါမည်ဟုဝန်ခံပြီးမှယောရှုသည် ထိုနေ့၌လူများတို့နှင့်ဗရိညင်ပြု၍ရှေခေမြို့မှစီရင်ထုံးဖွဲ့ချက်ကိုထားလေ၏ထိုစကားကိုလည်းဘုရားသခင်၏ဓမ္မကျမ်းစာ၌ရေးထား၍သာရဘုရား၏တန်ရှင်းရာဌာနတော်နားမှရှိသောတပိတ်ပင်အောက်၌ကြောက်ကြီးကိုထောင်လျက်ဤကြောက်သည်ငါတို့အား တက်တည်ဖြစ်ရလိမ့်မည်ဒါဝရဖျားမိန်တော်မူသော စကားအလုံးစုံကိုကြားရပြီးတို့ဖြစ်၍တင်တို့သည်ဘုရားသခင်ကိုညှင်းပယ်ခြင်းနှင့်ကင်းလွတ်မည်အကြောင်းတင်တို့အားတက်တည်ဖြစ်ရလိမ့်မည်ဟု လူအပေါင်းတို့အားပြောဆိုပြီးမှအတီးအီးမိမိတို့အမွေခံရအရက်တို့ပြန်သွားရသော အခွင့်ကိုပေးလေ၏အငယ်29မှ33ထိုနောက်မှသာရဖျား၏ကျွန် နုံ၏သားယောရှုသည်အသက်130ရှိသောအနိစ္စရောက်လေ၏အေဖရင်တောင်ပေါ်ဂါရှကုန်းမြောက်မှရှိသောသူ၏အမွေခံရာတိမနတာရမြို့နယ်မြေ၌တင်းကြိုကြ၏ယောရှုလက်ထက်ကာလပတ်လုံးဣဒရလအမျိုးသားတို့သည်သာရဖျားကိုဝတ်ပြုကြ၏သာရဖျားသည်ဣဒရလအမျိုးအဖို့ ပြုတော်မူသမျှတို့ကိုတည်၍ယောရှု မရှိသည့်နောက် အသက်ရှင်သေးသော အသက်ကြီးသူတို့လက်ထက်၌လည်းဒါဝရဘုရားကိုဝတ်ပြုကြ၏ဤဒေလအမျိုးသားတို့သည်အဲဂုတ်ထုပြည်မှဆောင်ခဲ့သောယောသတ်၏အယိုးတို့ကိုရှေခင်၏အဖဟာမောဤသားတို့တွင်ငွေတပိတ်တာနှင့်ယာကုပ်ဝယ်သောရှေခင်မြို့နယ်မြေအကွက်၌တင်းကြိုကြ၏ထိုမြေအကွက်သည် ယောသပ်သားတို့အမွေမြေဖြစ်သတည်း။အာရုန်သားယဇ်ပုရောဟိတ်ဧလာဇာသည်လည်းအနိစ္စရောက်လေ၏။သူ၏သားဖိနဟတ်အားလူများပေးခဲ့သောဧဖရိမ်တောင်ပေါ်၊ဖိနဟတ်ကုန်း၌သင်္ဂြိုဟ်ကြ၏။ယောရှုမှတ်စာပြီး၏။